ခန်းကြီး23အငယ်1မှ9ဒါဝိဒ်မွဲဆိုသောနောက်ဆုံးစကားဒီဟုသောယာကုပ်အမျိုး၏ဖျားသခင်အခွင့်နှင့်ဘိသိက်ခံရ၍ဘုံကြီးသောသူဣဒရလအမျိုး၌ချိုမင်းစွာတည်ခြင်းဆိုသောယေရှဲ၏သားဒါဝိဒ်မွဲဆိုသောပရောဖက်စကားဟုမူကားဒါဝရဖျား၏ဝိညာဉ်တော်သည်ငါအားဖြင့်မိန်တော်မူ၏နှုတ်ပတ်တော်သည်ငါရှာ၌တည်၏ဣဒရလအမျိုး၏ဖျားသခင် ဣဒရေလအမျိုး၏ကြောက်သည်ငါအားဖြင့်မိမ့်မွက်တော်မူသည်ကားလူတို့ကိုအုပ်ဆိုးသောသူသည်တရားသဖြင့်စီရင်၍ဘုရားသခင်ကိုကြောက်ရွံ့လျက်အုပ်ဆိုးရမည်မိုးမအုံနေထွက်သောနံနှင့်အလင်းကဲ့သို့၎င်းမိုးရွာပြီးမှနေပေါ်ထွန်းသည်ဖြင့်မြေ၌ပေါက်သောမြင့်ထုကဲ့သို့၎င်းဖြစ်ရလိမ့်မည်ငါအမျိုးအနွယ်သည်ဘုရားသခင်ရှေ့တော်၌မြဲမြံသည်မဟုတ်လောတေချာစွာစီရင်၍မပြတ်နိုင်သော နေဆာထာဝရပရိညင်ကိုငါနှင့် ဖွဲ့တော်မူပြီးထိုပရိညင်သည်ချက်ချင်းမပြည့်စုံတော်လဲငါကိုကယ်တင်ရန်အကြောင်းငါအာရနှစ်သက်ရန်အကြောင်းဖြစ်၏အာရမလူအပေါင်းတို့မူကားလက်နှင့်မကင်သာပယ်ရှားရသောစူးပင်ကဲ့သို့ဖြစ်ရကြလိမ့်မည်ပယ်ရှားသောသူသည်တန်ချက်အင်ကြီးနှင့်လှန်တံကိုတုံးဆောင်သဖြင့်စူးပင်ပေါက်သောအရ၌ပင်ရှင်းရှင်းမိရှုရသည် အငယ်၈မှ၁၂ဒါဝိဒ်၏အမှုတော်ထံသူရဲ့ကြီးတို့၏အမိများဟုမူကားဟာပေါနိအမျိုးယာရှောဗန်ဒီဘိုလ်ချုပ်ဖြစ်၏ထိုသူသည်လှံကိုကင်လျက်လူ300ကိုတခါတည်းတိုက်၍လှုပ်ကြံလေ၏သူနောက်မှာအဟောဟိအမျိုးဒေါဒေါသာ ဧလာဇာသည်ဒါဝိဒ်နှင့်အတူလိုက်သောသူရဲ၃ယောက်အဝင်ဖြစ်၏စစ်တိုက်ခြင်းကစုဝေးသောဖိလိတိလူတို့ကိုကျိမ့်ပ၍ဤဒေလာလူတို့သည်ဆုတ်သွားသောအခါထိုသူသည်လက်ညောင်း၍ဓာ၌မှီလျက်နေရသည့်တိုင်အောင်ထ၍ဖိလိတိလူတို့ကိုလှုပ်ကြံသဖြင့်ဒါဝရဖျားသည်ထိုနေ့၌ကြီးစွာသောအောင်ခြင်းကိုပြုတော်မူ၍သူတို့သည်ရန်သူတို့၏အဥ္စာကိုလူယူခြင်းငှာသာပြန်လာကြ၏ သူနောက်မှာဟာရရှိအမျိုးအာဂိဤသားရှမ္မသည်ရှိ၏ဖိလိတိလူတို့သည် ပြောင်းစပားဆိုင်သောလေခွဲ့၌စုဝေး၍ဤတွေလလူတို့သည်ပြေးကြသောအခါထိုသူသည်လေခွဲ့အလယ်၌ရက်၍စောင့်မလျက်ဖိလိတိလူတို့ကိုလှုပ်ကြံသဖြင့်သာဝရဘုရားသည်ကြီးစွာသောအောင်ခြင်းကိုပြုတော်မူ၏ငယ်73မှ78 ဗိုလ်စုအဝင်သုံးယောက်တို့သည်စပါးရိတ်ရာကာလ၌ဒါဝိဒ်ရှိရာအဒုလံဥမင်သို့ဆင်းသွား၍၊ဖိလိတ္တိလူတို့သည် ရေဖိမ်ချိုင့်၌တပ်ချလျက်ရှိကြ၏။ထိုအခါဒါဝိဒ်သည်ရဲတိုက်တွင်နေ၍၊ဖိလိတ္တိလူတို့သည်ဗက်လင်မြို့၌တပ်ချကြ၏။ဒါဝိဒ်ကလည်း၊တစုံတယောက်သောသူသည်ဗက်လင်မြို့တံခါးနားမှာရှိသော ရေတွင်းထဲကရေကိုခပ်၍ငါ့အားပေးပါစေသောဟု တောင်းတသောစိတ်နှင့်ဆိုသော ထိုသူရဲ့သုံးယောက်တို့သည်ဖိလိတိတပ်ကိုဖျက်၍ဘဲလင်မြို့တကားနားမှရှိသော ရေတွင်တဲကရေကိုခတ်ယူပြီးလင်ဒါဝိဒ်ထံတော်သို့ဆောင်ခဲ့ကြ၏သို့တော်လည်းဒါဝိဒ်သည်မတော့ဖဲသာဝရဖျားရှေ့တော်၌သွန်းလျက်အိုသာဝရဖျားဤရေကိုတောက်သောအမှုသည် အကျွန်ုပ်နှင့်ဝေးပါစေသောဤရေသည်ကိုအသက်ကိုမနှမျောဘဲ သွားသောသူတို့၏အသွေးဖြစ်ပါသည်မဟုတ်ပါလောဟုလျှောက်၍မတော့ဖဲနေ၏ထိုသူရဲ့သုံးယောက်တို့သည်ထိုသို့သောအမှုတို့ကိုပြုကြ၏ဇေရုသားယောဘန်၏အပိရှဲသည်လည်းသူရဲ့သုံးယောက်တွင် အကြီးဖြစ်၏သူသည်လှံကိုကန်၍လူ300တို့ကို တိုက်ဖြတ်လုကြံသောကြောင့်သူရဲ့သုံးယောက်အဝင် နေရာရသည်အငယ်၁၉မှ39 သူရဲသုံးယောက်တွင်အမြတ်ဆုံးဖြစ်သည်မဟုတ်လော။ထိုကြောင့်ဗိုလ်ချုပ်အရာကိုရ၏။သို့သော်လည်းပဌမသူရဲသုံးယောက်တို့ကိုမမှီ။အထူးသဖြင့်ပြုဘူးသော ကပ်ဇေလမြို့သား၊သူရဲယောယဒ၏သားဗေနာယသည်လည်း၊ခြင်္သေ့နှင့်တူသော မောဘလူနှစ်ယောက်ကိုသတ်၏။ဆောင်းကာလ၌လည်းအခြားသို့သွား၍မြေတွင်း၌ရှိသောခြင်္သေ့ကိုသတ်၏ ထူးခြားသောအေဂုတ်ထုလူကိုလည်းတတ်၏အေဂုတ်ထုလူသည်လှံကိုကင်တော်လဲဘေနာယသည်တောင်ဝေးကိုသာကင်လျက်သွား၍အေဂုတ်ထုလူလက်မှလှံကိုလူယူပြီးလျှင် ထိုလံနှင့်သူ့ကိုတတ်၏ထိုတို့သော အမှုတို့ကိုယောယဒတာဘေနယပြု၍သူရဲ့သုံးယောက်အဝင် နေရာကိုရ၏ဘူများထက်တာ၍မြတ်တော်လဲပထမသူရဲ့သုံးယောက်တို့ကိုမမီ ဒါဝိဒ်သည်အတွင်းဝန်ချုပ်အရာကိုလည်းပေး၏ယောဘညီအာတဟေလသည်လည်းဘူစုအဝင်ဖြစ်၏ထို့သူဘဲလင်မြို့နေဒေါ်ဒေါ်ဤသားအေလဟနန်ဟယောဒီအမျိုးရှမဟယောဒီအမျိုးအေလိကဖာလတိအမျိုးဟေလက်တေကုံအမျိုးဤကေရှာဤသားဤယအနေတောတိအမျိုးအပြေစာဟုရှတိအမျိုးမေဘုံနေ အဟောဟိအမျိုးဇာလမုန်နေတောဖာတိအမျိုးမဟာရဲနေတောပါတိအမျိုးဘာနာသဟေလက်ဗိယမင်အမျိုးဂိဘာမျိုးနေရိဘဲဤတာအိတ်တဲပိယသောနိအမျိုးဘေနယဂါရှကျိုင်တာဟိတ်တဲအာပတိအမျိုးအာဗျာလဘုံဘာဟုမိအမျိုးအာဇာမဝက် ရှာလဘောနိအမျိုးအေလျာဘယာရှင်ဤသားတို့တွင်ယောနသန် ဟာရရိအမျိုးရှမဟာရရိအမျိုးရှာယဤတာအဟိအံမာခတိအမျိုးအဟတဘေဤတာအေလိဖလက်ဂီလိုနီအမျိုးအဟိတောဖေလဤတာအေလျံကရမေလအမျိုးဟေဇယေအာဘိအမျိုးဖာရဲဇောဘအမျိုးနာတန်ဤတာဤဂါလဂတ်အမျိုးဘာနိအာမုံအမျိုးဇေလက် ဇေရုရတိသားရွာဘဤလက်နဲ့ဆောင်လူလင်ဘေယောတိအမျိုးနဟာယေဣတရီအမျိုးဣယဣတရီအမျိုးဂါရက်ဟိတိအမျိုးဥရိယဘောင်း39ယောက်တည်